ဒီလိုဒီနေ့က2022ခုနှစ်ဆုံးလ25ရက်စနေနေ့သဝရိယရပိုင်းနေ့က73အတုချကျင်လမြတ်ပဋ္ဌာန်းပိုင်းလေးအာရမဏပစ္စည်းမနေ့ကတရပြောဒီနေ့ဒုတိယရက်ပေါ့နော်။ညောအာရမဏပစ္စည်းနေ့ဆိုဒီလိုတတ်ထားပါဘုရားဆုံးဘုရားအာရမဏပစ္စည်း ရုပ်ဖတ်ပုံရုပ်ဖတ်နည်းလေးပြန်ပြောမယ်နော်ဒါလူတိုင်းရုပ်နေတဲ့အခါမှာအကြောင်းကျိုးမောင်ရုပ်ဖို့လိုတာပေါ့နော်အဲဒီပဋ္ဌာန်းပါဠိလေးပြန်ပြောပြန်တင်ပြပါပထမဆုံးဘုန်းကြီးအာရမဏပစ္စယောတိဆိုပစ္စယနေဆိုကိုယ်စောက်လေးကိုကင်ထားနော်ကိုယ်စောက်လေးနဲ့ကင်ထားတဲ့အခါကျတော့ဒီဥပါယနာကအကြောင်းဒီ အရှင်းအာယုံလေးအာယုံပြုတ်ပြီးတော့ဒီမြင်သိစိတ်ကဖြတ်လာရှင်းအောင်မရှိဒီမြင်သိစိတ်ကမဖြစ်ဘူးဒါကြောင့်ရူပယနာဒါကအကြောင်းအကြောင်းဆိုခဏရသက္ခိုညာနာဓာတုယဒါနဲ့ဒီဟာကတစ်ဆက်တည်းနေရာမှာဒီနာအပိုက်မရှိအောင်ရူပယနာနောက်မှာတစ်ပိုက်ပိုက်နော်ကိုယ့်အကိုမှတ်တာဒီအာယုံကိုအကြောင်းပြုပြီးရူပယုံအစင်းရူပယုံအကြောင်းပြုပြီးတော့မြင်သိစိတ်ဖြစ်တယ် ကောင်းတာမြင်တာရှိတယ်မကောင်းတာမြင်တာရှိတယ်ဒီစိတ်ဖြစ်လာရင်စေတသိက်ကလည်းဖြစ်တာဒါကြောင့်မို့ဒီစိတ်ကကောင်းတာမြင်ကောင်းတဲ့သကုညင်ကုသလဝိပမကောင်းတာမြင်အကုသလဝိပသကုညင်အဲကြောင့်သကုညင်တွေးပေါ့သကုညနာတရားဆိုသကုညင်တွေးကိုပြောတယ်အဲ့ဒီသကုညနာတတ်နိုင်တူ စေတသိက်တွေအတူဖြစ်တဲ့တပ္ပစေတသာနာစိတ်ခုနှစ်ခုဒါကိုပါဠိယယူဖတ်ခြင်းရူပါယနာခဏယထာအကြောင်းသကုဝိညာဏဓာတုယတန်တံပြုတ်တကအနိစ္စဓမ္မနံဒါဟုတော့ဖြတ်ရွရွတစ်ဆက်တည်းရွရွဒါရတယ်နော်ဒီဟာတစ်ဆက်တည်းရွလဲရတောင်ရှိလို့သကုဝိညာဏဓာတုယတန်တံပြုတ်တကအနိစ္စဓမ္မနံ ဒီလိုရလို့ရဒါကသကုညင်တွေဒါကသဗ္ဗစေတဒါနာသတိခုနှစ်ခုဒီမှာလည်းရေးတာတော့ဒါဒီလိုပဲအဲ့ဒါကဒီအာရမဏတတ္တိနေနဲ့ဂျေစုပြုတဲ့အတွက်အာရမဏပစ္စေနာပစ္စယောအတ္တဘုရင်တန်ကြားနေရပြီကြားတဲ့အခါကျတော့ဒီအတန်ကြားပြီပါပြီကြားသိစိတ်ဖြစ်တော့အဲဒါကြောင့်ပြစ္ဆုတ်ပါဒါလက်ရှိနော် လက်ရှိဘုန်းကြီးကိုမြင်နေတာရင်လက်ရှိပစ္စုပ္ပန်ပစ္စုပ္ပန်တဲ့ဘုန်းကြီးတန်ခုကြားနေတယ်ဒါပစ္စုပ္ပန်အတန်ဒီအတန်အာယုံအာယုံပြုတ်ပြပါသောတာဝဉ္ဇဉ်စိတ်ဟောဒီတန်လေးပုံမှာကောနိတ္တသဘောကြားရင်ဒါကုသလဝိပက်ပေါ့မနစ်ဘူးမနစ်သက်ဆရာကြီးလို့မြင်တော့အကုသလဝိပက်ပေါ့အဲမျိုးသွားနော်ဖတ်ချင်လို့ရင်ရွတ်ချင်ရင်စိတ်တရားတတ္တယနာဒါကြောင့်တရား သောတာဝိညာဏတာတာကအကျိုးတရားပေါ့နော်ဒီသောတာဝိညာဉ်စိတ်ကလည်းစိတ်ကြီးဖြစ်တာမို့စိတ်ဖြစ်ရင်စေတသိက်ကဖြစ်တယ်ဒါကြောင့်တန်တန်ပြုတ်တကာနိစ္စဓမ္မနာဒါသဗ္ဗစေတသာနာစေခုနှစ်ခုဒီဟာနဲ့ရှင်းကြည့်လိုက်လို့ပုံမှတ်မိလိုက်နော်ဟောဒါဘယ်ဟာကိုပြောတယ်နော်ဒီမှာအပေါ်ကအာယုံပစ္စည်းအကြောင်းအတိပ္ပယ်တူတူပဲအာရမိကပစ္စယုတ်ပံလို့တောင်းတယ်နော်ပစ္စယုတ်ပံအကျိုး ပဋ္ဌာန်းကြပစ္စည်းပစ္စယုတ်ပံပစ္စယုတ်ပံလို့ဒီလိုသုံးနော်အကြောင်းအကျိုးပါပဲနော်ဒီလိုအကြောင်းအကျိုးအကြောင်းအကျိုးဘယ်ဟာနဲ့အာယုဘယ်လိုနဲ့ခြေပြီးအာရမဏပစ္စယတတ္တိနဲ့အာယုကိုအကြောင်းခံပြီးဖြစ်တဲ့အာရမဏပစ္စယတတ္တိနဲ့ခြေစုပြုဒီလိုမှတ်ထားမယ်နော်ဟောအနန္တခုခုရလာပြီအနန္တခုရမြန်အနန္တိစိတ်ကဖြစ်တာပဲရွှေချင်းခန္ဓာယရဏခန္ဓာယဒီအနတ်ကိုအကြောင်းပြုရနန္တိစိတ်ကဖြစ်တာကို ဒါကြောင့်ခန္ဓာဝိညာဏဓာတုယတန်တံမြုပ်တကအနိစ္စဓမ္မနံစိတ်ဖြင့်စေတသိက်တွေဖြစ်တယ်တန်တံမြုပ်တကအနိစ္စဓမ္မနံသဗ္ဗစေတသာနာစိတ်ခုနှစ်ခုဒါလည်းအာရမဏပစ္စယတတ္တိဖြင့်ခြေစုပြုတဲ့အတွက်အာရမဏပစ္စေနာပစ္စယောပြီးတော့ရတ္တယရဏံစားကြတယ်စားကြကိုရှာပေါ်မှာတင်ပြီးတော့စားလိုက်တဲ့အခါကျစသိစိတ်ဖြစ်တယ် ဓာတာယရဏံဓာတာယောပေါ့နော်ပြီးတော့ဒီစနေတဲ့ကံစသည်စေပြီးတော့ဇေဝဝိညာဏဓာတုယဇေဝဝိညာဉ်တွေးဒီစိတ်ကစေတသိက်စိတ်ဖြင့်စေတသိက်ဖြစ်တဲ့အတွက်တန်တမြုတ်တကာနိစ္စဓမ္မနံတပ္ပစေတသာနာစရိခုနှစ်ခုအဲ့ဒီနှစ်ခုကပေါင်းရုပ်လို့ရတယ်နော်ဇေဝဝိညာဏဓာတုယတန်တမြုတ်တကာနိစ္စဓမ္မနံအာရမဏပစ္စေနာပစ္စယော ဗုဒ္ဓဘာယနံဗုဒ္ဓဘာယောဆိုတာကဘုန်းကြီးတို့အဘောဓကျင်တဲ့တကြီး၃ပါးပါပထဝီအဘောတေဇောဟောအဘောဓမျိုးပထဝီတေဇောဝါယောပေါ့နော်အဘောဓမပါဘူးအဲ့ဒီရုပ်သုံးကိုဗုဒ္ဓဘာယောလို့ခေါ်တယ်နော်အဲခုနရူပံတတော်ကံတော်ရတ္တဘုလောရာတာယုဒီရောကအာယုံ၄ပါး ဗုဒ္ဓဘာယကပထဝီတေဇောဝါယောဆိုတာမှာ၃ခုဒါဝိတယယော9ခုခေါ်တယ်ဒီဗုဒ္ဓဘာယုံကိုကိုယ်မှလာတကူထိလိုက်ပြီးဆိုရင်လေကိုထိသိစိတ်ဆိုတာဖြတ်လာတယ်ကောင်းတာတွေ့ထိမယ်မကောင်းတာတွေ့ထိမယ်ရွတ်တဲ့အခါကျဗုဒ္ဓဘာယနာအင်းဗုဒ္ဓဘာယုံလာထိလိုက်တဲ့အခါကျတော့ဘာဖြစ်လဲထိသိစိတ်ဖြစ်တာပေါ့ကာယဝိညာဏဓာတုရဒါနှစ်ပါးရှိတယ် ကောင်းတာထိမယ်မကောင်းတာထိတိစိတ်ဖြစ်မယ်သူကစေတသိက်တွေနဲ့အတူတူဖြစ်တယ်တံလမ်းမြောကအနိစ္စဓမ္မနာအာရမဏပစ္စေနာပစ္စယောဒီလိုမှနောက်တစ်ခုကြတော့ဘုန်းကြီးတို့ဒါဝီထိလေးနဲ့ကြည်မှနားလဲတယ်နော်နောက်ဇာတုဟိုဘက်ကဇာဝီထိဇာလေးပါပြမယ်နော်အဲ့မှာကြည်လိုက်ဟောဒီသကုရတော်ဝီထိမှာလဲဒီပြေစရာဥဇာတမ္ပတိဆိုင်နော်အမျိုးပါတော့ ဒီဖြစ်စဉ်စိတ်ဖြစ်စဉ်တွေကဟုတ်လားဘဝင်စိတ်ဆိုတာငြိမ်သက်တဲ့စိတ်ပေါ့ဘုန်းကြီးတို့ဒီအာယုံတစ်ခုကိုမတွေ့ရခင်တော့ထင်လှုပ်ရှားတဲ့စိတ်အာယုံပေါ့လေမတွေ့ရခင်ငြိမ်သက်နေငြိမ်သက်နေတာကိုဒီလာဝဘုံကစိလာဘုံကုပ္ပစိလာဒါဘဝင်စိတ်တွေငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ပြောင်းသွားရင်ဒါပြင်းစရာဝဆံများသောအားဖြင့်အာယုံ၅ပါးကိုဆင်ញင်တဲ့စိတ်ဆိုဒိဗေကတော့အဲ့လိုဒိဗေပြန်ကြတာပေါ့လေပြင်စားကငါဒွါရက ဒီပစ္စကုရတောဒရကန္နာစေဝဒရကာယဒရဒီအာယုံ၅ပါးဒွါရ၅ပါးကိုဆင်ခြင်တဲ့စိတ်လို့ဒီလိုပြောတာပြောချင်တာကသကုရတော်ဝီတိသောတာတော်ဝီတိကန္နာတော်ဝီစေဝတော်ကာယဝီတိဒီဝီတိအားလုံးမှာဒီပြောင်းလဲပြည့်တဲ့စိတ်ပါတယ်သူတို့ရဲ့သကုတော်တော်သကုတော်သကုဝိညာဉ်စေသောတာဝိညာဉ်ကန္နာဝိစေဝဝိညာဉ်ကဒီဟာဖြစ်ပြီးဒီအာယုံကိုလက်ခံတဲ့တမ္ပတိဆိုင်ကပါတယ်နော် ဒီပိစရဝဇ္ဇနဲ့တမ္ပဒိဆိုင်တွေးကိုဘုရားကဒီနေရာမှာမတော်တတ်လို့တောင်းတယ်ဒီဒီပိစရဝဇ္ဇတမ္ပဒိဆိုင်ကလည်းကောင်းတဲ့အာယုံလက်ခံမကောင်းတဲ့အာယုံလက်ခံတွေနှမျိုးရှိတာပေါ့ဒီဟာဘယ်အာယုံမျိုးပြစ္ဆုတ်ပံရူပါယုံနော်ဒီသကုညာနာဝိတိချင်းပြစ္ဆုတ်ပံရူပါယုံဒီသောတာရတော်ဝိတိချင်းပြစ္ဆုတ်ပံတတရာယုံခန္ဓာရတော်ဝိတိချင်းပြစ္ဆုတ်ပံခန္ဓာယုံဇေဝရတော်ဝိတိချင်းပြစ္ဆုတ်ပံခန္ဓာယုံ ကာရရဝတိရှင်ပစ္စုပန်ဖွတ်တော်ပါယုံအဲ့ဒါကိုရည်ရွယ်ပြီးဒီမှာဘုရားကဒါဟောတာရူပယရဏံတတ္ထာယရဏံခန္ဓာယရဏံရတယရဏံဖုဒ္ဓဘာယနံဒါတရားအကြောင်းတရားတွေဖြစ်တဲ့အတွက်ဒီညမှာခန္ဓာရက်အဲ့ဒီအာယုံ၅ပါးအကြောင်းပြုပြီးတော့ဘာစိတ်တွေဖြစ်လာလဲပြေသရဝဇန်နဲ့တံပတိဆိုင်တွေပေါ့ဒီဝီထီလေးလှမ်းကြည့်လိုက် ဒီလိုကြောဒါကိုဟောတာဒါတတဟောတယ်သကုသောတာကနာဇေဝကာယဒါတတဟောတယ်ပြစ္ဆရာဥဇာနဲ့တာမတိဆိုင်တွေဒါကိုမတော်တလို့ခေါ်တယ်နော်အဲကြောင့်မို့ခုနကအပေါ်ဇာလေးပြန်ကြည့်မယ်အပေါ်ဇာလေးပြန်ဆွဲချဟောအဲဒီမှာကြည့်လိုက်ပစ္ဆာယောဆိုရူပံတရံခန္ဓာရတံဒါလေးကြည့်ပြီးတော့ဘုရားက ရူပါယနာတရာယနာခန္ဓာယနာရသယနာဘုဒ္ဓဘာယနာဒါအကြောင်းတရားအာယုံ၅ပါးအကြောင်းတရားဒီအာယုံ၅ပါးအကြောင်းတရားအကြောင်းပြုပြီးဘာတွေဖြစ်လာဘာစိတ်တွေဖြစ်လာလဲပြင်ဒီအာယုံကိုငြိမ်သက်တဲ့စိတ်ကလှုပ်ရှားတဲ့စိတ်ကိုပြောင်းပြီးတော့ပြဏဥစ္စာဖြစ်မယ်မြင်သိစေတော့ကြားသိစေနောက်ပိုင်းမှာဒီအာယုံလက်ခံတဲ့တံပတိဆိုင်ပေါ့ဒါဖြစ်မယ်တံပတိဆိုင်တွေး ဒါကြောင့်ဒီမှာနောရသုံးခုဆိုဘာလဲဆိုပြစ္ဆဝဇ္ဇတာပိဆိုင်တွေနော်ဒီဟာတွေကစေတသိက်ဘလောက်ရှင်လဲဒါတော့ဘုန်းကြီးတို့စေတသိက်ပိုင်းမိစေတသိက်ပိုင်းလေးလာတာပေါ့နော်ပြစ္ဆဝဇ္ဇတာပိဆိုင်တွေကဘလောက်ရှင်လဲဆိုအဲ့ဒီမှာအဲ့ဒီတိုင်းပဲပြန်ထုတ်ရတော့သန္တာပိရိဝိရိယချင်းညာသမစရိ10ပါးပေါ့အဲ့ဒါကိုကြည့်ပြီးတော့တန်တန်ပြုတ်တကနိစ္စဓမ္မနံတကယ်တကယ်ကြာဒီနာကပုတ်ထီးမလို့နော် ဒါကအကျိုးတရားတွေမနောဓာတုယတန်တံပြုရကနေစာဓမ္မနံအာယုံ၅ပါးကိုအကြောင်းပြုပြီးတော့မနောဓာသုံးပါးစိတ်စေတသိက်တရားတွေအာရမဏတတ္တိဖြင့်ကျေစုပြုတယ်ဒီလိုမှတ်ထားမယ်ဒါကဘုန်းကြီးတို့တီးတိုင်အောင်ပြီးသွားပြီအောက်ကကြတော့တခါတလေအယူဆမှတ်တတ်တာကဟောအာယုံ၅ပါးပြီးသွားပြီဘာကြဓမ္မယုံပဲကြံတော့တယ်တပ်ပေဓမ္မဓမ္မယုံပဲယူရမယ်အဲ့လိုသွားယူဆတတ်တယ် မဟုတ်ဘူးเนาะသဗ္ဗေဓမ္မနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီနေ့ဇေယျလေးတစ်ခုပေါ့လေဒါကတော့ဒီကိုဘုန်းကြီးတို့ပါရွေးဆွဲထားတဲ့ဇေယျဒါကတော့ဘုန်းကြီးတို့ဒီဟာကိုရည်ရွယ်ပြီးဒါတွေတော့အကုန်လုံးသိဖို့မလိုပါဘူးဘုန်းကြီးနည်းနည်းပါးပါးပဲပြောပါဒီအာယုံ6ပါးသဗ္ဗေဓမ္မဆိုအာယုံ6ပါးကိုဆိုလိုတယ်ဆလောက်သိတော့ပြီအာယုံ6ပါးအာယုံပြုတ်ပြီးတော့ ဒါသဗ္ဗေဓမ္မာဆိုအာယုံ6ပါးလို့ပြောတယ်နော်ဒီမှာရူပံဆိုအာယုံ5ပါးနဲ့ဓမ္မာယုံနော်အာယုံ6ပါးပါငါပြောချင်တာနော်ရူပံဆိုအာယုံ5ပါးနဲ့ဒီမှာဒီမှာသူကတော့ကာလဒါဒီကာလ3ပါးကာလဝိမအာယုံ6ပါးပေါ့ဒီအောင်ကြောင့်သဗ္ဗေဓမ္မာဆိုဓမ္မာယုံမဟုတ်ဘူးအာယုံ6ပါးဒီအာယုံ6ပါးကိုအာယုံပြုပြီးတော့မနောဉာဏတဆိုခုနကဒီ သုဝိညာဏတသောတာဝိညာဏတကာနောဝိညာဏဇေဝဝိညာဏကာဝိညာဏဓာမနောတကကြံတဲ့စိတ်တွေဒါကြမှဒီကကြံတဲ့စိတ်တွေကိုမနောဝိညာဏတယူတာဒီမှာကျတော့ဒီကြံတဲ့အာယုံကိုယူရမှာမဟုတ်အာယုံ6ပါးလုံးယူတယ်ဒါလေးကိုယ်ကိုယ်ပြောပြမှတ်ထားမယ်ဒီမှာကြည့်လိုက်မနောဝိညာဏဓာမနောဝိညာဏဓာနဲ့သိတဲ့အရာကသိကျယ်အာယုံ6ပါးအကုန်လုံးသိနိုင်မနောဝိညာဏဓာဆိုဘာလဲစောစောကဒီ ချုပ်ဝိညာဉ်တွေသောတာဝိညာဉ်တွေကာနာဝိညာဉ်တွေဇေဝဝိညာဉ်ကာဝိညာဉ်တွေဒါဒွေပိစာဝိညာဉ်30လို့ခေါ်တယ်နော်ဒီဒွေပိစာဝိညာဉ်30ရဲ့ဒီပြစ္ဆဝတ္တမတိဆိုင်တွေ73ပါးပေါ့ဒီ73ပါးကိုနှုတ်လိုက်ရင်ဘုန်းကြီးတို့စိတ်က89ပါးရှိတော့73ပါးတော့86 96ပါးကျန်တယ်အဲ့ဒါမနှုံးညာတတ်မယ်ဒီစိတ်ဖြစ်ရင်စေတသိက်ကဖြစ်တာစေတသိက်အလုံးဖြစ်တယ်ဒီတော့အာယုံ6ပါးဆိုရယ်ပစ္စည်းတရားကိုအကြောင်းပြုပြီးတော့ မနောဝိညာဏဓာတ်ဒွေပိဇဝိညာဉ်တစ်ဆယ်တံပိဇဝဇတံပရိဆိုင်တွေးခြင်းနဲ့86ပါးစိရိ52ပါးတရားတရားတွေအာရမဏပစ္စယတတ္တိဖြင့်ကျေစုပြုပါတယ်ဒီလိုဖះဟောတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီနေ့ဒကာကြီးကိုဘုန်းကြီးဟိုဇေယျလေး၃ခုပြခိုင်းတာနော်ဒီတိတာအောက်ကဇေယျလေး၃ခုပြလိုက်အောင်ဒကာကြီးဒီပါဠိကတော့ထားလိုက်ဒီဘက်ကဇေယျခဏဖြုံးလိုက် အောက်မှာအော်နောက်တစ်ခုအောက်ကိုသွားလိုက်ခုနအင်းဒီနေ့ကိုအမဲနဲ့အမဲပေးပေါင်းကောက်ထားဇေယပေါ့อืมဟုတ်တယ်အပေါ်နဲ့နဲ့တန်อืมအဲဒီမှာဒါကသူကဒါကတော့သူတို့ကတော့ဒီပဋ္ဌာန်းရာပဋ္ဌာန်းဟောတဲ့အတိုင်းရေးထားတယ်ဘုန်းကြီးကဘာဖြစ်လို့ဒါပြောရလဲဆိုဒါရွေဓမ္မကြီးတွေကြတော့ဒီလိုအကုန်သိစရာမလိုဘူးဝီထီအနေနဲ့ကြည့်ရင်လည်းပဲ ဒီဉာဏ်နဲ့စိတ်တရားအာယု6ပါးပြုတယ်ဆိုထင်ရှားသလိုပထမဟောထားကြဒီမှာကြည့်လိုက်သူကအဲ့ဒီမနောဝိညာဏ6 56ပါးကိုသူကတပြိုင်နက်တည်းဖြစ်တာမဟုတ်သူ့အနေနဲ့သူဖြစ်တာကာမစိတ်ကတတ်တလောကီစိတ်ကတတ်တတခါဘယ်စိတ်ကတတ်တာပေါ့နော်အဲဒီမှာအာယု6ပါးကာမစိတ်54ပါးစိတ်50ရုပ်20ပြပညာဆိုအာယု6ပါးအာယုပြုအကြောင်းပြုပြီးတော့ဒီ တရားရောဆရဘာဟတိတုပ္ပတရားတွေအာရမဏပစ္စယတတ္တိဖြစ်ကျေစုပြုတယ်ဒါမျိုးဟောပါနောက်နောက်ဒုတိယချက်ချက်ကြည့်လိုက်လောကီစိတ်82ခုစိတ်52ခုရုပ်နဲ့78ပညာဥဒ္ဓမသူကကြာနေတယ်ဒါအောင်6ပါနောက်ကအောင်6ပါလို့ရေးအောင်သူရိုက်တော့ကြာဒီအာယုံ6ပါအာယုံပြုတ်ပြီးတော့ကုသနာမှာအကုသိုလ်စိတ်တွေဖြစ်တယ်ကုသိုလ်စိတ်တွေဖြစ်မယ်အာကရိယာစိတ်တွေဖြစ်မယ်ဒါယဟနာမှာကရိယာစိတ်ဖြစ်ပါတယ် နံပါတ်၄ကြည်လိုက်အောင်နော်ရတ္တမဲ့ရတ္တဘုတ်ကျင်တဲ့ဒီမှာစိတ်တွေကသူကသူကလို့ခွက်ခွဲပြီးတော့နောက်ကမနောဝိညာဉ်စိတ်တွေသွားကျေစုပြုအဲ့ဒါလေးနားဒါကတော့ဘုန်းကြီးကဗာပြောတင်တာလဲဆိုတော့ဒီစိတ်တွေကဟုတ်လားအပေါင်းအနေနဲ့ရော နောက်ကခြေစုပြုသလိုဒီအာယုံ6ပါးပေါ့နော်အာယုံ6ပါးကနောက်ကအပေါင်းအနေနဲ့စိတ်86ပါးလုံးကိုခြေစုပြုတယ်ဆိုတော့ပေါင်းပြောတာနော်စောစောကဘုန်းကြီးတို့ဘုန်းကြီးထုတ်တာလေဆရာကဒါကပစ္စယနေတဲ့တာကိုကြည်ပြောဒါကြတော့သူကအာရမဏပစ္စည်းပညာဝါဒအနေကြည်ပြောတာတို့ဒီမှာအကျေပြောတာတို့ဒါမျိုးတွေသွားတာဒီတော့ ပြောရင်စိတ်89ခုစိတ်စိတ်52ခုရုပ်28နိဗ္ဗာန်ပညာအာယု6ပါးလေးမှကြည်လိုက်တော့ပစ္စည်းဘက်မှာကျရင်အကြောင်းတရားဘက်မှာဆိုအာယု6ပါးပဲအဲ့ဒါဘယ်မှာခြေပြုပြီးတော့မနောဝေဆံနော်ပြီးတော့မာဂရိယညာနာတံမြုပ်စိလေးခုတာနောက်အောက်မှာဘုန်းကြီးတို့ထင်ရှားတာတွေဒါလေးပြောချင်လို့ပါနော်ဒိဗ္ဗစကုပဉ္ဉ္ရပြီဆိုဒီဒိဗ္ဗစကုပဉ္ဉ္ကနေဘယ်သွားအာယုံပြုလဲ ဘလောက်ဝေဝေဘလောက်သေးသေးနော်ဘလောက်ဘာနဲ့ဖုံးကွယ်ထားလို့နေနေအဲ့ဒီအာယုံမြင်နိုင်တယ်ခါတလေဟိုမှာဖះကတဏှာမှာသတင်းသုံးတယ်ရှင်မောမောကလန်ကတဏှာမှာသတင်းသုံးပြီးတရားထုတ်တယ်အိတ်ငိုင်နေတယ်ညာကြီးအိတ်ငိုင်တာဟာဝိုးရနေပြီးတော့ဒေဝစကုပိညာနဲ့သူအိတ်ငိုင်တာလှမ်းမြင်တာဒါပစ္စုပန်တဲ့အာယုံပြုတာပဲနော်ဒီဒေဝစကုပိညာဆိုတော့ဖះကြတော့ဒီဒေဝစကုပိညာကရိယာညာနာကရိယာပိညာပေါ့ ဘုန်းကြီးတို့ဘုရုဇဉ်သောတာပန်ကသရဂံတို့ဘုရုဘုရုဇဉ်သောတာပန်သရဂံနာဂံတို့ကြတော့ဒေဝစုကကုသိုလ်ပင်ဉ္ပဲအဲ့ဒါနဲ့လှမ်းမြင်တာပဲတရားပစ္စုပန်အာယုံပဲအဲ့ဒါဓမ္မကိုတတ်တတ်မဟုတ်ဘူးဒါကုဏကသကုဉ္ဉ္တွေလည်းမဟုတ်သောတာဉ္ဉ္တွေလည်းမဟုတ်ကာဏဉ္ဉ္တွေလည်းမဟုတ်ဇေဝဉ္ဉ္တွေလည်းမဟုတ်ဘူးဒီစိတ်ကပါတယ်ရူပစိတ်တရားပဲရူပစိတ်တရားအဲ့ဒီ အဘိညာဉ်တွေးဆိုအဲ့ဒီကပါတာပဲရူပအရူပတွေကကုသိုလ်ကရိယာပြည့်စုံတာစိတ်ပဲဒါကိုပြောချင်တာနော်ဒါကဒိဗစခုဒိဗတောတနော်တစ်ခါတလေအဝေရအတန်နေကြားတာတို့ဘလောက်ဝေဝေဒိဗတောတရာထိုင်ဘလောက်သေးသေးဘာနဲ့ဖုံးကွယ်ထားလို့နေဘလောက်နူးညံ့တိမ်ပွေးလို့နေနေအဲ့ဒီအာအတန်ကိုကြားတယ်ဒိဗတောတပင်ရှင်ရတယ်အဲ့ဒါဒိဗတောတပင်ရှင်ဆိုပြစ္ဆုပန်တတ္တာယုံပဲနော် ဒါပေမဲ့လို့ခုနကဒါကတော့ပဂရိပုဂ္ဂိုလ်တွေတာမပုဂ္ဂိုလ်တွေကတော့မဖြတ်နိုင်ဘူးဗျာတကယ်ကိုဇံပင်ဇံနေရဇံနေရပြီနောက်ပိုင်းမှာဘိညာရရဲ့ပုဂ္ဂိုလ်မျိုးဖြစ်နေဒီမှာသူကဘိညာခုနှစ်ပါးလုံးပြောသွားတယ်အောက်ကိုဆက်ကြည့်မယ်ပုံနဲ့နဲ့တင်လိုက်ပေါ့နော်ဒေဝသုကဒေဝသောတာ ပြီးတော့အေဒီဝိဒဘိညာအေဒီဝိဒဘိညာအေဒီဝိဒဘိညာရဖို့ဆိုရင်ဟုတ်လားဘာ ဘာတွေအထောက်ရလဲသူဒီဇံရဲ့အခြေခံပါရကဖြစ်တဲ့ဒုဘာဝတကုသကရိယာပြစ္ဆမစံပေါ့နော်ပရမဇံဒုတိယတတိယသရုတ်ရဆံပုဂ္ဂိုလ်လိုက် ခွဲတာနော်ယန္နာပုဂ္ဂိုလ်ဆိုရင်လည်းဣတိဝိဒပညာကရိယာပညာပေါ့ဘုရုဇေသောတာပန်တရာကနာကသူဣတိဝိဒပညာကုသိုလ်ပညာပဲအထောက်တဲ့ခါကျတော့ဟုတ်လားဒီဒီဒုဘာဝတပရမဇံဒုတိယတတိယသရုတ်ရဆံပြစ္ဆမစံ နော်ဒါတွေရအောင်အထုတ်ရတယ်အဲအထုတ်လိုက်မှဒီဒီယုံနိမိတရုပ်ဘဝဖန်ဆင်းလို့ရနိမိတရုပ်ဘဝဖန်ဆင်းတဲ့အခါမှာသူကအတန်ကိုလည်းဖန်ဆင်းလို့ရမယ်အဆင်းကိုလည်းဖန်ဆင်းလို့ပဲအနံ့ပါညာဘောလည်းအာယု6ပါးလို့ဖန်ဆင်းလို့ရနော်အဲကြောင့်မို့ဒီမှာအာယု6ပါးဒါကိုပြောသွားတယ်နော်ဒေဝစုလို့ဒေဝသောတာကြပစ္စုပန်အာယု ဒီအဋ္ဌိဝိရဘေညင်ကြတော့အာယုံ6ပါလုံးဒီလိုမှတ်မယ်အောက်ကိုနည်းနည်းသွားလိုက်မယ်စေတောပရိယဘေညင်သူများစိတ်ကိုသိတယ်ဒါကြတော့သူများစိတ်ကိုဆိုမနှောရင်စိတ်နဲ့သူများစိတ်ကိုသိတယ်ဆိုတော့သူကစိတ်ဆိုတာကတော့ဘယ်တော့မှဓမ္မအောင်နဲ့ပါတာပေါ့ဗျာအဲဘယ်လောက်တည်းသိလဲပြီးခဲ့တဲ့9ရက်ကနေပြီးခဲ့တဲ့9ရက်ကိုသိနိုင်တယ်နောက်9ရက်ဒီကြိုသိနိုင်တယ်ဒါမျိုးပါအဲ့ဒီကာလ3ပါးဒါလည်းကာလ3ပါးလုံးမှာဖြစ်နေတယ်သူတို့ဘာရဲ့စိတ်တွေ ဒါကြတော့စိတ်စေတသိက်ဒါကြဓမ္မယုံပဲနော်ဒါကစေတောပရိယပင်ညေနောက်အောက်ဆက်ကြည့်မယ်ပုဝေနိဝတနုတိပင်ညေဒါကြတော့အတိတ်ဘဝနော်အရင်နေခဲ့တဲ့ဘဝတွေကိုပြန်ပြီးမြင်နိုင်တာပေါ့ဒါကြောင့်အောင်6ပါပဲအရင်ဘဝကဟိုလားအာယုန်နေသူအစိမ့်နဲ့အနန္တရတာနေရင်ကအာယုန်ပြုပြန်မြင်နိုင်ဘုရုဇင်ဘုရုဇင်မှာပုဂ္ဂိုလ်ကရိယာယန္နာဆိုယန္နာနိုင်နော်အဲ့ဒါ နော်ဘောဝေနိဝါဒယထာကမ္မကပိညင်ကိုပြုအရင်တော့ကအတိတ်ကပြုလုပ်ထားတဲ့ကံတွေပေါ့ဒီကံတွေကြောင့်မို့ဒီယထာကမ္မကပိညင်ပေါ့ဒီတိတ်ကံနေဟောငါဘာကနေထူတော်ငါလို့ဒီလိုဒီဘွားရရတာပဲဘာကနေပြုတ်ခဲ့လို့နော်ဒါတွေပြန်ကြည့်လို့ရတော့နောက်အနာဂတတဘိညာဒါကြတော့ကိုယ့်ရဲ့အနာဂတ်ဘယ်တော့အာယုံပြုလို့နော်အနာဂတ်ခန္ဓာနိဗ္ဗာန်သွားမယ်ဟုတ်ဒါမို့ပညာပေါ့ ဒီကကြအာယု6ပါးလို့ဆိုင်ဘဝဆဆုံးသွားပြီတော့နိဗ္ဗာန်ပေါ့ဘဝဆမဆုံးသွားလည်းမဆုံးသေးတဲ့ပုဂ္ဂိုလ်များတော့အာယု6ပါးနော်အရိယပုဂ္ဂိုလ်များကြတော့နိဗ္ဗာန်လည်းအာယုပြုလို့ရမယ်ဉာဏ်နဲ့အာယုနဲ့အာယုပြုလို့ရမယ်ဒါနာကတဒါကတော့ဘုန်းကြီးတို့စာနဲ့ပင်နဲ့ပြောတာပဲเนาะဒါလွန်ရပြောချင်တာပါလဲဆိုခုနကပါဠိလေးပြန်ပြမယ်ဒါပြလို့ရပြီသဗ္ဗေဓမ္မမနောဝိညာဏဓာတုယာဆိုတာအဲ့လောက်ကျယ်ပြန့်တယ်ဆိုတာပြောချင်တာ နော်ဒီသဗ္ဗေဓမ္မာဆိုတာအာယုံ6ပါးဒါကိုပြောချင်တာနော်ခုနကခုနဇာလေးနဲ့ရှင်တွဲပြမယ်ဒါကဘုန်းကြီးတို့စာပေရတကယ်ဟောထားတဲ့အတိုင်းပြောတာနော်တကယ်လို့ဘုန်းကြီးတို့တာမန်အနေနဲ့နားလည်စေခြင်းချင်းအဘောဝီတီလေးခုနဝီတီဇာကြည့်မြန်ဝီတီဇာတန်လာဟောကြည့်လိုက်နော်ဒီသဗ္ဗေဓမ္မာ မနောဝိညာဉ်စိတ်ဆိုတာက ဒါဆုတ်ကုညင်တွေသောတာဝဉ္ဆုတ်ကုညင်တွေကဆုတ်ကုညင်နာတသောတာဝဉ္တွေကသောတာဝဉ္နာတခန္ဓာဝဉ္တွေကခန္ဓာဝဉ္နာတဇေဝဝဉ္တွေကဇေဝဝဉ္နာတကာဝဉ္ကကာဝဉ္နာတပြင်စဥဒံတောင်းတိဆွေမနောတကြံတဲ့စိတ်တွေအားလုံးကမနောဉ္ဏတကြီးဟောကြည့်လိုက်ဒီမှာတဏိရဝုဒ္ဓဆိုပြီးတော့ပစ္စုပန်လိုပါယုံအာယုံပြင်းတာပစ္စုပန်တတ္တယုံအာယုံပြုံတာပစ္စုပန်ခန္ဓာပစ္စုပန်ရတာပစ္စုပန်ဘုရားပါဘုဒါကိုပြောကျင်တယ်ဗျဒါလည်းရှင်းရှင်းလေးပဲဝီဒီကိုကြည့်လိုက်ရှင်းရှင်းလေးသိလိုက် ဟောနောက်ကဒီဟာတွေကြတော့ဓမ္မယုံဖြစ်သွားတယ်ဓမ္မနဲ့နော်မနောရဥစားစောခွင့်ပြင်းတရားယုံပေါ့နော်ဒီဓမ္မယုံအာယုံမပြန်ပြီးတော့အာယုံပြုလာနော်ပြီးခဲ့ပြီးတော့အာယုံလုံးပြန်အာယုံပြုအဲကျတော့သဗ္ဗေဓမ္မဆိုမနောဉာဏဓာတ်ကအာယုံ6ပါးအာယုံပြုတယ်ဆိုဒီဝိထီကိုနားလည်ရင်လည်းဒီနှစ်ခုကနားလည်သွားလိမ့်မယ်နော်အဲလိုမျိုးဉာဏဒီမနောဉာဏဓာတ်ဆိုတော့အပေါ်ကဓာတ်တည်းကျွင်းတဲ့စိတ်တရားမနောဉာဏဓာတ်ဓာတ် ဒီမှာတော့သဗ္ဗေဓမ္မာဆိုတာရှေ့အာယုံ၅ပါးကျော်နဲ့ဓမ္မယုံကိုယူရမှာမဟုတ်အာယုံ6ပါးလုံးယူရမယ်ဒီလိုမှတ်ထားပါဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီနေ့ဇင်အားလေးတစ်ခုပေးထားပါတယ်ဒီသဗ္ဗေဓမ္မာမနောဉာဏဓာတုရာသဗ္ဗေဓမ္မာဒါကအကြောင်းအာယုံ6ပါးမနောဉာဏဓာတုရာဒါအကျိုးဒါန်တမ်းယုတ်တကအနိစ္စဓမ္မမနောဉာဏဓာကစိတ်86 တန်တမ်းပြုရကနိယဓမ္မနာစေတသိက်52အာရမဏတတ္တိဖြင့်ကျေစုပြုတယ်ဒါဒီမှာပဲနော်အဲ့ဒါကိုဘုန်းကြီးတို့အများနားလည်အောင်ဘုန်းကြီးတို့ပဋ္ဌာန်းသင်တဲ့ဆရာသမားတွေကဘာလို့ ਆ လဲဆိုတခြားဖះကဒီဝါဒမှာဒီပစ္စယနေတွေမှာဒီလိုဟောတယ်တခြားပညာဝါဒကိုတွားကြည့်ရတယ်ဒီနေ့ဘုန်းကြီးဒီနေ့ဇာလေးနောက်တစ်ခုမှတ်စုလေးပေးတာအပေါ်တယ်လည်းကိုရှင်နောက်တစ်ခုအဲဒီဟာလေး ဒါလေးဒါပညာဝါဒအာရမဏပစ္စည်းပညာဝါဒကဒီပါဠိတော်132မှာပါအဲ့ရထုတ်ပြီးပြောမယ်ဒါတော့ဘုန်းကြီးအတိုး6တာတော့အကုန်လုံးမထုံးနိုင်ထုတ်လိုက်အများကြီးကျယ်သွားမှာရောဒီမှာမှတ်ထားဖို့ရာကပရမတ္ထတရားတွေမှာစိတ်စေတသိက်ယုတ်နိဗ္ဗာန်ဒါမျိုးရှိတော့ဗောနော်အဲ့တော့ဘုရားဟောထားတာကဒီမှာကကုသလာကုသလာဓမ္မကုသိုလ်ဖြစ်တဲ့တရား နော်ကုသလောဓမ္မကုသိုလ်ဖြစ်တဲ့တရားအကုသလောဓမ္မအကုသိုလ်တရားအပြာကလောဓမ္မပြာကတာတရားဒီလိုဟောတာကုသိုလ်တရားအကုသိုလ်တရားပြာကတာတရားပေါ့အဲတော့ဒီစိတ်တွေကိုခွဲလိုက်မယ်စိတ်တွေထဲမှာကုသိုလ်စိတ်ရှိတယ်အကုသိုလ်စိတ်ရှိတယ်ကုသိုလ်စိတ်ရှိရင်ကုသိုလ်စိတ်ကိုကုသိုလ်တရားအကုသိုလ်စိတ်ကိုအကုသိုလ်တရားပဲကျန်တော့ဗာစိတ်တွေကျန်တာဝိဘတ်စိတ်ကရိယာစိတ်ယုတ်နိဗ္ဗာန် ဒါဟာအပြာကရတရားပဲအပြာကရဆိုတော့ကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းမဟုတ်တဲ့တရားကုသိုလ်အကုသိုလ်ကလွဲတဲ့တရားတွေအပြာကရတရားဒါပဲမှတ်ထားလိုက်ဒါလွယ်လွယ်လေးပဲနော်ကုသိုလ်တရားကဘာလဲကုသိုလ်စိတ်တွေကုသိုလ်စိတ်စေတသိက်တွေပေါ့နော်စိတ်ဖြင့်စေတသိက်လည်းပါတော့အကုသိုလ်တရားကအကုသိုလ်စိတ်စေတသိက်တွေနော်အဲ့တော့စိတ်ကပါကြနဲ့ဝိပဿနာကရိယာစိတ်ယုံနိဗ္ဗာန်နော် ဝိပဿစိတ်ကရိယာစိတ်ဒါကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းမဟုတ်ဘူးဆိုတော့ဗျာကတပဲဒါပါဝိပဿစိတ်ရဲ့ကရိယာစိတ်ရဲ့ရုပ်ရဲ့နိဗ္ဗာန်ဒါပဲဒါလေးကွက်ကွက်ပြပြမှတ်တာအဲ့ဒါသိရင်အောက်ကဘုရားကပညာဝါဒမှာဟောတာတဲ့တရားလေးကိုနားလည်သဘောပေါက်တယ်ပညာဝါဒမှာဟောတာတဲ့တရားလေးကိုဘုန်းကြီးတို့ပြမနားလည်လေ့လာကြရအောင်အဲ့မှာဘုရားကဟောတာလဲ ကုသလောဓမ္မကုသိုလ်နဲ့ပတ်သက်ပြီးတော့၃မျိုးခွဲဟောတာကုသိုလ်ကိုအကြောင်းပြုပြီးကုသိုလ်ဖြစ်တယ်ကုသိုလ်အာယုံပြုပြီးကုသိုလ်ကုသိုလ်အာယုံပြုပြီးကုသိုလ်ဖြစ်တယ်ကုသိုလ်အာယုံပြုပြီးအကုသိုလ်ဖြစ်သွားတယ်ကုသိုလ်အာယုံပြုပြီးတော့အပြာကရတရားအပြာကရဖြစ်သွားတယ်အပြာကရဆိုခုနကဝိဘတ်တို့ကရိယာတို့ယုတ်တို့နိဗ္ဗာန်ဒါမျိုးတွေပြောတယ်အကုသိုလ်မှာလည်း၃မျိုးပေါ့အကုသိုလ်အကြောင်းပြုပြီးအကုသိုလ်အာယုံပြုပြီးအကုသိုလ်ဖြစ်တတ်တယ် အာဟုသို့လုံရင်လည်းအာဟုသို့အာယုံပြုပြီးကုသိုလ်ဖြစ်တယ်ပြီးတော့အာဟုသို့အာယုံပြုပြီးတော့အကြောင်းပြုပြီးတော့ဗျာကရဖြစ်တယ်တော့ဗျာကရလည်း၃မျိုးဖြစ်တယ်ဆိုဘုရားဟောပါတယ်ဗျာကရအာယုံပြုပြီးဗျာကရဖြစ်မယ်ဗျာကရအာယုံပြုပြီးကုသိုလ်ဖြစ်မယ်ဗျာကရအာယုံပြုအကုသိုလ်ဖြစ်မယ်ဘုရားအဲ့ဒါဘယ်လိုဟောလဲဆိုပရမအားလေးပြောပြမယ်ကုကုဆိုတာဘာလဲဆိုကုသလောဓမ္မောဒါဒါကအကြောင်းတရားပဲ ကုသိုလ်တရားတွေအဲ့ဒီကုသိုလ်တရားတွေလုံးဒီကုသိုလ်တရားကိုအာယုံပြုပြီးတော့ဗာပြလဲကုသလတာဓမ္မတာအာရမဏပစ္စေနာပစ္စယောဓာန်ကြအဲ့ဒီအပညာဝရကြလို့ဟောတယ်ဘယ်တရားတွေမှာကုသိုလ်ကိုအာယုံပြုပြီး ကုသိုလ်ဖြစ်တယ်လဲအလူဒါနတွေပြုလုပ်ကြတယ်ပေါ့နော်တော်တော်များများအလူတွေမေးကြတယ်အလူတွေလောက်ကြတယ်ဒါဘုံညောလူပေါ့နော်လူဘုံညောလူမျိုးတွေတော်တော်များများကဒါနအလူဒါနသိဝါဒနာ ပါပါတယ်နော် ဒါနဆိုပါလေလူလူတန်းလို့တဲ့စေတနာကုသိုလ်စေတနာလေးပဲနော်မလူမီရရှိပုံပါလေဩဒီလူတန်းလောက်တော့မယ်ဆိုဟိုလားပြင်ရဆင်ရတယ်လေကိုဘာလူမလဲရှားရဖို့ရတယ်ဒါပုဗ္ဗဆင်နာအာလူတန်းနေတူးနေတော့မှလည်းဝမ်းမြောက်ဝမ်းသာဖြစ်တယ်လူပြီးတော့နောက်မှလည်းဝမ်းမြောက်ဝမ်းသာဖြစ်တယ်နော်ဒါဒီမှာတော့ဗာပြောချင်တာလဲဆိုပုဗ္ဗဆင်နာမုံစားဆင်နာ လူတဲ့အခိုင်မလူမီရှိဖို့ဖြစ်တဲ့ဆင်နာကို ပုဗ္ဗစေတနာလူတုံးခိုက်တာမှဖြစ်တဲ့စေတနာကိုမုံစစေတနာမုံစကုသိုလ်စေတနာခေါ်တယ်။နောက်မှဒီဟာတွေအာယုပြုပြီးတော့လုပ်ခဲ့တာလေးတွေပြန်အာယုပြုဝမ်းမြောက်ဝမ်းသာဖြစ်တယ်။ဒီကုသိုလ်တွေကိုပြန်အာယုပြုတဲ့တရိယာနဲ့တရိယာနဲ့ကိုယ်မှကုသိုလ်တွေထပ်ဖြစ်တယ်။အဲ့ဒါကုသိုလ်အကြောင်းပြုပြီးတော့ကုသိုလ်အာယုပြုပြီးတော့ကုသိုလ်ဖြစ်တယ်ဒါကိုပြောတာ။ဒါနကိုလုပ်ခဲ့တဲ့ဒါနလေးကိုပြန်ပြန်ပြီးတော့အာယုပြုဆင်ញင်ပေးရအဲကုသိုလ်ပြန်ဖြစ်တယ် ဟောသီလတွေဆောက်တည်တာတွေဟောနောက်ဘယ်တော့သီလ၅ပါးသီလလုံးနေအဲ့ဒီလုံခဲ့တဲ့သီလလုံခဲ့တဲ့ယက်တရားကိုလုံလုံချုံဆောက်ခဲ့တဲ့ယက်လေးကိုပြန်အာယုံပြုတ်ပြီးအကုသိုလ်ပြန်ဖြတ်တယ်အဲ့မှာဝမ်းမြောက်အောင်တာကုသိုလ်တွေထပ်ပြန်နော်ဆင်ញင်စဉ်းစားပြီးဥပုပ်သီလတွေဆောက်တည်တာတယ်နော်အဲ့ဒီဥပုပ်သီလတွေဆောက်တည်အောင်အသိလုံခဲ့တာပဲဒါတွေအာယုံပြုတ်ပြီးတော့တကဒီကကုသိုလ်တွေဖြစ်တယ် တရိရတယ်တရိရတယ်ကုသိုလ်တွေဖြစ်တော့အာယုံပြုတော့ပြုခဲ့ပြီးတဲ့ကုသိုလ်တွေဟိုအများကြီးပေါ့လေကိုပြုခဲ့တဲ့ကုသိုလ်10မျိုးရှိတာဟိုလိုတရားနာတာလည်းကုသိုလ်တရားဟောတာလည်းကုသိုလ်ဝေယဝစားလုပ်တာလည်းကုသိုလ်တဝိနည်းတူရုပ်တည်လေးစားတွေလည်းကုသိုလ်ဒီကုသိုလ်တွေအာယုံပြုပြီးတော့ဝမ်းမြောက်ဝမ်းသာပြန်ဖြစ်လာအဲကုသိုလ်အကြောင်းပြုပြီးကုသိုလ်အာယုံပြုကုသိုလ်ဖြစ်လာနောက်ဒီမှာအဲ့မှာဘုရားကအဲ့ဒါကြပါဟောလေဒါနံဓာတဝါ နော်အလူဒါနာပေးလူပြီးတော့သီလံသမารိရိတ်တော့သီလကိုစောင့်တည်ဥပောဒရကမ္မကတ်တော်နော်တန်ပစ္စဝကတိကိုပြုလုပ်ထားတဲ့ဒါနာကုသိုလ်ကိုပြုလုပ်ထားတဲ့သီလကုသိုလ်ကိုစောင့်တည်ထားတဲ့ဥပုံသီလကုသိုလ်တွေကိုအာယုပြုဆင်ញင်ပြီးတော့ကုသိုလ်အကြောင်းပြုပြီးကုသိုလ်ဖြစ်တယ်နော်ပုတ်ဝေသူစိန်နာနိပစ္စဝကတိ ကိုကအရင်တော့ပြုတ်ခဲ့ပြီးတော့ကုသိုလ်တွေကိုပြပြအာယုံပြုတ်ပြီးတော့စဉ္ညာနှလုံးသွင်းတော့လေဒါလည်းကုသိုလ်ဖြစ်တာကိုကုသိုလ်အာယုံပြုပြီးကုသိုလ်ဖြစ်တာကုသိုလ်ကြောင်းပြုကုသိုလ်ဖြစ်တယ်အတူတူပဲနော်အာယုံတို့အကြောင်းတို့ဆိုတာအတူတူပဲဒီလိုမှတ်ထားပြီးတော့ဗာဆက်ဟောလဲအများကြီးပဲဒီမှာဘုရားဟောတာဇာနာဟုတ်တိုက်တော်ဟာဇာနာပစ္စကတိဇံဝင်စားလိုက်တယ်ဇံနေရောက်အထုတ်တယ်ပြီးတော့ဇံဝင်စားတယ်ဇံကနေထားဇံကနေထားပြီးတော့ဇံ တရားတွေကိုဇိုင်ငါလေးကိုဆင်ញင်တာပေါ့ဗျာဟောဇံကနေထားပြီးတော့ဇိုင်ငါလေးကိုဆင်ញင်တာဇံကနေထားဇံတရားတွေကိုဆင်ញင်တာရထားတဲ့ဇံတရားတွေပေါ့နော်အဲ့တော့အာယုံပြုပြီးပြန်ဆင်ញင်ဆင်ញင်တာမျိုးလေဟုတ်လားဇိုင်ငါလေးတွေဆင်ញင်တယ်ပရမဇိုင်ငါလေးတွေကပါလေဒါလည်းကုသိုလ်ပဲဆင်ញင်တဲ့စိတ်ကလည်းမာကုသိုလ်ညာနာတံပြုံးပဲဒါလည်းကုသိုလ်ပဲ ကုသိုလ်ကြောင့်ဖြစ်ပြီးကုသိုလ်လားဆင်ញင်တဲ့စိတ်တွေကဒါတွေကအာရမကုသိုလ်ညာဏတမျိုးစိတ်တွေလို့ဒီလိုမှတ်ထားအအများကြီးပိုင်းမှာပြောတာတော့ဘုလိုရှင်သောတာပန်တရားကများဟာဘုန်းကြီးတို့မညံဘုံညာများကမှာကုရပုညာဖြစ်တဲ့ကုရပုညာရှိမှဟောတာပေါ့တခါလေကုရပုသောတာပန်ဖြစ်သွားရင်သောတာပန်ဖြစ်ပြီးနောက်ပိုင်းကျတော့ဟောတာကိုကုရပုကိုပါလေဟောတာလို့သုံးတယ်ဖြူဒိဋ္ဌိတိဝိသေကိစ္စစင်ကြယ်သွား အဲ့အတွက်ဖြူစင်သွားတယ်ဒါကံတို့နာကံကြောင့်ဝေါဒံပေါ့နော်မေယဂာနီမှာဖြစ်တဲ့ဉာဏ်သောတာပတိမေယဂာနီမှာဖြစ်တဲ့ဉာဏ်ကိုကုရုပုဉာဏ်ပစ္စုပ္ပနာဉာဏ်နဲ့အဲ့ဒါကိုပြန်ပြီးတော့ဆင်ញံနှလုံးသွင်းလို့ရကုရုပုဉာဏ်ဆိုကုသိုလ်ပဲဝေါဒံဆိုလည်းကုသိုလ်ပဲတော့ဒါကံနဲ့အနာကံကြတော့ဝေါဒံပေါ့ဒါကိမဲ့မှာရှေ့မှာကပ်နေတဲ့ဉာဏ်အနာဂိမဲ့ရှေ့နားမှာကပ် ကတ်နေတဲ့ညံမှုအဲ့ညံပြီးတခါလဲနာနာခိုင်းမြတ်နာခိုင်းမြတ်တန့်ရအဲ့ဒါကိုပြောတယ်အများရွယ်နော်ပြီးတော့ဗာဆက်ပြောလဲတိခါဟော မက်ကဟောတာဝိတမက်ကပိစောကတိကြီးမဒီမှာမက်ရပြီးဆင်ញင်လို့ရတယ်ဒီမှာဘုရားတရားဟောနော်ကိုရထားတဲ့မက်ကိုပြန်ဆင်ញင်တာပိစောကနာညာနဲ့ဆင်ញင်တာပဲဒါကြောင့်ကိုကမက်ညာဖုန်ညာရပြီအိပ်ပျော်နေတာမဟုတ်ဘူးပြန်သိတယ်နိုးနေတယ်မက်ချက် မက်ကြသွားရင်လည်းအိတ်မပြောင်းသိနေတယ်ဖိုးကြသွားတယ်ဘဝင်ရအိတ်မပြောင်းသိနေတယ်ပြီးတော့ကမှပစ္စကနာဇောဖြစ်တယ်အဲပစ္စကနာဇောနဲ့ကိုရထားတဲ့ခုနကိုရိပုဂ္ဂိုလ်ဆင်ញင်လို့ရမယ်သောတာပန်ပုဂ္ဂိုလ်ဆိုရင်ပြီးတော့သောတာပတ္တိမက်ကိုဆင်ញင်လို့ရနော်သောတာပတ္တိမက်ကိုဆင်ញင်ရင်ဟုတ်လားသောတာပတ္တိမက်ကလည်းကုသိုလ်နော်နောက်ကဆင်ញင်တဲ့မာကုသိုလ်ညာနာတံပြုတ်ကလည်းကုသိုလ်ပဲဒါကုသိုလ်ကြောင့်မြေကုသိုလ်ဖြစ်တယ် ဖို့ကြတော့ကုသိုလ်မလို့ကျန်တဲ့ကုသလောဖြာကတတာဖြစ်သွားမှာပေါ့อืมဒါမျိုးဖြစ်သွားတယ်နောက်ဒီဘုန်းကြီးတို့ပုရုဇဉ်ပုဂ္ဂိုလ်တွေသောတာပန်တရားကပုဂ္ဂိုလ်တွေဟိုဝိပဿနာ ရှုနေတယ်ပေါ့ဝိပဿနာရဲ့ရုပ်တရားနာတရားတွေပေါ့ဝိပဿနာရှုနေတယ်နော်ပုရုဇဉ်ပုဂ္ဂိုလ်တွေကရုပ်တရားနာတရားဆိုရုပ်ကုသဝိပဿနာရှုပြီးတော့ဒါကဘာလဲဆိုတော့ဒီ ယုံတရားနာတရားဆိုတဲ့ကုသိုလ်တရားပါပဲဝိပဿနာရှုပြီးတော့ကုသိုလ်ပဲမညာဖုံညာမရသေးရတာကကုသိုလ်ကံဒီကုသိုလ်တရားတွေကိုယုံတရားနာတရားဖြစ်တဲ့ကုသိုလ်တရားတွေကို ရှုမှတ်နေတာကုသိုလ်ဖြစ်တော့ဗောနော်ဒီကုသိုလ်ကနေစာဒုက္ခနာတာအနေနဲ့ရှုမှတ်တယ်ရှုမှတ်တာကဘာလဲမာကုသိုလ်ညာဏတံပြုံးနဲ့ရှုမှတ်တာဒါကြောင့်ကုသိုလ်ကြောင့်ပြုပြီးကုသိုလ်ဖြစ်တယ်ဉာဏ်တွေကိုလည်းဒီတိုင်းဟောသွားတယ်ဒီလောက်နဲ့ဆိုလုံလောက်ပြီနော်ပြီးတော့ဒါကုသိုလ် ကုသလောဓမ္မောကုသလတဓမ္မတအာရမဏပစ္စေနာပစ္စယောအဲ့မှာအများကြီးပဲနောက်တာဟောသွားတာနော်ကုသလောဓမ္မော အကုသလတဓမ္မတအာရမဏပစ္စေနာပစ္စယောဒီမှာလည်းဘုရားပါအောင်လဲဒါနံတတဝါသီလံသမာရိယိတဝါဥပောဒရကမ္မံကတဝတံအတ္တာရိတိပိဏန္တတိဟောဓမ္မကုသိုလ်လုပ်တယ်နော်ဒါနကုသိုလ်လုပ်တယ်ဒါနကုသိုလ်လုပ်တဲ့ခါကျတော့ ဒီဒါနကုသိုလ်လုပ်တော့ကိုကသွားပြီးตาရတယ်နှစ်တန်းဟာဒီကုသိုလ်လုပ်ရင်ငါတို့နတ်ဘဝရမှာလူဘဝရမှာတထေးဖြစ်မှာပဲယာရုတက်မှာဒါတွေသွားကျင်းနဲ့နှစ်သက်ตาရနေအဲ့ဒီကြကုသိုလ်ဟာနဲ့အကုသိုလ်ဖြစ်သွားတယ်ပရမလုပ်တဲ့ဒါနကုသိုလ်ကတော့ကုသိုလ်ပဲဒါပေမဲ့အဲ့ဒီဒါနကုသိုလ်ตาရနှစ်သက်သဘောကြနေရင်အကုသိုလ်ဖြစ်သွားတယ်ဒါကတစ်မျိုးเนาะနောက်တစ်ခါ ကုသိုလ်အများအကုသိုလ်ဖြစ်ကဲကြောင်းဆောက်လူလဲအလူတန်းတစ်ခုလူလဲလူတဲ့အခါကျတော့ဗာပြစ်တတ်လဲဆိုလားကိုလူသွားတဲ့ကြောင်းကံသုံးဖို့ကြောင်းဖုံကြီးလူကံပုတ်ကိုကြည့်ပြီးတော့ဗာပြစ်လိုက်ဒေါသတွေဖြစ်တာသူတို့ရနေထိုင်ပြောဆိုချိုးမပြင်းဘူးကြည့်မကျေနပ်တယ်ကြအဲ့လိုမျိုးဖြစ်တယ်နော်ဒါမှမဟုတ်ကိုတူးနေတဲ့တန်းနေတဲ့အချိန်မှာမိတ်ဆွေတွေအများကြီးဖြစ်ဖိတ်လိုက်တော့အဲ့မိတ်ဆွေတွေကြောင်းမို့လဲဒီ ကိုလူထားတဲ့လူပေါ်မှာစိတ်မချမ်းသာရင်ဖြစ်တယ်ပေါ့နော်အဲ့ဒါမျိုးတွေအကြောင်းမျိုးမျိုးဖြစ်တယ်မလောမငါတွေလူတို့အကြောင်းမျိုးမျိုးမလောမငါတွေဖြစ်လို့အကြောင်းတွေကချိုးချက်တွေဖြစ်လို့အော်အဲ့မှာစိတ်ထဲမှာမကြင်မချမ်းတွေဖြစ်တော့အဲ့ဒါကုသိုလ်လိုရင်အကုသိုလ်ဖြစ်တာလူရင်းတိုင်းနဲ့ကုသိုလ်လိုရင်အကုသိုလ်ဖြစ်တယ်ဖြစ်တတ်တယ်နော်ဒါတတိထားတယ်ဘုရားကိုယ်တိုင်နဲ့ဖြစ်မှုတာတကယ်တည်းသွားလူလိုက်တယ်ပရိဒါကြောင်းနေပါလေဒါပေမဲ့ကိုယ်ထင်သလိုမကြွေးပဲနဲ့ဥမာက တမျိုးဖြစ်နေကုန်ကြစီတွေအများကြီးတင်ပြတောင်းတာတယ်မကျွေးထားတာတမအိမ်မှာစိတ်ထမလိုမကြောက်ဘူးတွေဖြစ်တာကုသိုလ်ပြင်းတာအကုသိုလ်ဖြစ်တယ်အဲ့ဒါပြောတာကိုဟောက်ကိုဒုက္ခဖြစ်တယ်နော်အဲ့ဒါတက်ကောင်းအဲ့တော့လှူပြီးတော့ယတိပြတ်တာဖြတ်ချလိုက်မျိုးဒါနဲ့ပတ်သက်ပြီးဘုန်းကြီးရရွာမှာအဲနည်းနည်းဘယ်နည်းလောက်သုံးလေးနှစ်လောက်တော့မကောက်ပါဘူးလေကိုကိုဗစ်ပြစ်တော့တော်တော်ကြာ အဲ့ဒီအချိန်မှာရရွာမှာသွားပြီးတော့ကျင်လဲကျင်တရားလဲပြတိုင်းနဲ့သွားပြတော့ဗောလေဒီတော့သူတို့လူသားနဲ့ကိုယ်ရတာလည်းရရွာလည်းမီးမလင်းနေတော့မီးရဲ့အတွက်အဲ့မှာရမုံငွေလူထားကြတော့ဗောဗျာအတိုင်းဒါပမာဏတစ်ခုတည်းရောအဲ့တော့ဘုန်းကြီးလည်းရှင်မြို့တော်ဆရာတကတယောက်ကမန္တလေးရောက်တော့ရောက်တော့ဆရာတော်ဆရာတော်လူထားကြတာရင်မြူရရွာလူရတာတွေဆရာတော်လူရတာသုံးမမလားပါညာဘုန်းကြီးကဒါလေးတွေနားကြတာတော့ လောက်တာမလောက်တာသူတို့ကန္တာကြီးလို့လူတာတဏ္ဍာငါကန္တာမင်းအဲ့ဒါတွေရှောက်တွေ့ပုံနေကိုမကျင်တတ်စရာတွေဖြစ်နေမှာအဲ့တော့ငါအဲ့ဒါတွေအဲ့ဒီကြောင်မတွေ့ဘူးလို့လူမင်းပြီးပြီဟုတ်လားအဲ့လိုသွားတယ်ပေါ့နော်အဲ့ဒါဆိုရင်နောက်ကမကျင်တတ်တာတွေမလုံချင်းကြောင်မကျင်တတ်တာတွေဘာတွေမဖြစ်တော့ဘူးဟောဒါတွေနဲ့ပတ်သက်လို့ကျင်တတ်နှစ်သက်သဘောကျတာတွေလည်းမဖြစ်တော့ရပ်ပြလိုက်ဒါပဲသီလဆောင်ထိန်မှုဒီမှာလဲပြဿနာတက်တာတယ်နော် ဘုံကြီးရောလူရောသီလဆိုဟာငါတို့ကမှသီလတကယ်လုံးတာဒါမျိုးတွေဖြစ်တယ်ဥပုပ်သီလဟောငါတို့ရေးတာမှတကယ်သီလလုံးတာဟုတ်လားငါတို့ခိုင်းရမှတกယ်ဒီဟောကိုယ့်ကိုตาရနေတာဒါသီလကုသိုလ်ကြောင်းပြုပြီးတော့အကုသိုလ်ဖြစ်တာဗျာตาရတဲ့နှစ်သက်တယ်ဆိုတော့လောဘပဲနော်အခါဝုတ်ဆောင်သွားရင်လည်းဟုတ်လားမကျေနပ်တာတွေပေါ်လာဗျာမကျေနပ်မှုတွေနဲ့ဟုတ်လားပြန်လာတာမျိုးတွေဒါကြတော့ မကျေနပ်တာကြဒေါသဒေါမနတာပေါ့အဲသီလဆောက်တည်တဲ့ကုသိုလ်ကတော့ကုသိုလ်ပဲနောက်ကမကျေနပ်တာဒေါသကုသိုလ်လို့ညာကုသိုလ်ဖြစ်တာဒါတွေကိုတတိထားကြတယ်အများကြီးပဲနော်ဟိုဇန်တရားတွေတာယာနေနှစ်သက်နေတယ်ဟိုဇန်ကနေဇန်နေဇန်နေရဇန်ကထနော်ဒီဇန်တရားတွေနှစ်သက်တာယာနေဇန်ဝင်စားနေတော့ကုသိုလ်ပေါ့ဗျာယန္တာဖြစ်မှာကရိယာဟုတ် ကုသိုလ်ပဲဒါအဲ့ဒီဟာကိုသူကနှစ်သက်ရင်ဘာဖြစ်လာလဲလောဘပါဗျာအဲ့ဒါကြောင့်ကုသိုလ်နဲ့အကုသိုလ်ဖြစ်သွားတယ်ဒါမျိုးမှတ်ထားနော်နောက်တစ်ခါကုသိုလ်နဲ့အကုသိုလ်ဇန်တရားတွေရတယ်တချို့ပုဂ္ဂိုလ်ကဒီဇန်ကနေလျှော့ကြလျှော့ကြသွားတဲ့စိတ်ကမချမ်းသာဒါရအောင်လည်းမလွယ်ဘူးအဲ့လိုမျိုးတွေဖြစ်တော့အဲ့ဒီခါကျဒေါမနတဖြစ်တယ်ဇန်ရတာဇန်ကနေလျှော့သွားပြီဟောရှင်တေဝရတို့လိုဘယ်တော့မှပြန်မရတော့ အပြစ်မှားတဲ့ပုံကမျိုးပြမှားလိုက်တယ်ဒါမျိုးဆုံးလို့ဒါကြောင့်ဘုရားအိမ်မှာじゃဘာဟောလဲဇာနေပရိဟိနေဝိပရိတာရိတာဒေါမနတာဥပ္ပစ္စတိအဲ့လိုတိတံဒုတံသူပါဠိလေးနဲ့ဟောဟောသွားတယ်ဘုရားကိုရောလေးတွေကြရင်ဒါနနဲ့ပတ်သက်ပြီးဒါနဓာတဝဟုတ်လားဒီလိုတိလသီလသမာဓိတဝဥပ္ပတိလဥပဒရာကာမကတဝဟုတ်လားဒီမှာတန်အတ္တာတွေဒီဘိလန်နဲ့ဒီအာရတာနှစ်သက်တာ အဲ့ဒါမျိုးတွေမနစ်တဲ့ဥသဘောမျိုးကဒေါမနတာဥပိစတိဒါမျိုးတွေအများကြီးပါလေဒါပြောစရာပုံကင်းတို့စရာရှင်းတော့ပြုခဲ့တဲ့ကုသိုလ်ကောင်းမှုတွေစဉ္ညာနှလုံးသွင်းပြီးတော့လည်းအကုသိုလ်ဖြစ်တတ်တယ်အဲကြောင့်မို့အကုသိုလ်မဖြစ်အောင်ကုသိုလ်ဖြစ်အောင်လောက်တာပဲစိနောက်တစ်ခုကုသိုလ်လုပ်ရင်းနဲ့ဖြာကရဖြစ်တယ်နော်ဖြာကရဆိုဒီမှာယုံပြုတာဖြာကရဆိုဘာကောင်းလဲဝိပ္ပစိတ်တို့ကရိယာစိတ်တို့နိဗ္ဗာန်တို့နော် ဟောဒီမှာရုပ်ကြံနေသေးတယ်နောက်ကရုပ်နော်ဒီရုပ်လေးဒီနောက်ပြာကတာ၄မျိုးဝိဘစေကရိယာစေပြာကတာတရား၄မျိုးရှိတယ်ဝိဘကရိယာနိဗ္ဗာန်ဒါမျိုးမှတ်တာအဲ့တော့ဒီမှာကြည်လိုက်ယဟန္တာပုဂ္ဂိုလ်ယဟန္တာပုဂ္ဂိုလ်ကဓာတမဲ့ရမဲ့ရသွားပြီမဲ့ရသွားပြီမဲ့ရသွားပြီနောက်ပဲဟိုရမယ်ပြီးတော့ အဲ့ရနေဒီဝိရိဝင်ကြပြန်နောက်ပိုင်းပစ္ဆကနာညာပစ္ဆကနာဝိထိဖြစ်မယ်ပစ္ဆကနာညာနဲ့ကိုယ့်ရအရတ္တမက်ကိုပြန်ဆင်ញင်လို့ရတယ်ညာနာဘောကအရတ္တမက်ဆိုတာက ကုသိုလ်ပဲညာနာဖြစ်တဲ့အတွင်းပစ္ဆကနာညာကြတော့မာဂရိယညာနာတန်ပြုတ်နော်ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်များဆင်ញင်တော့ဒီပစ္ဆကနာဆင်ញင်တဲ့ဟာကမာကုသိုလ်ညာနာတန်ပြုတ်ယဟနာပုဂ္ဂိုလ်ကြဒီမှာရေးတာလေမာဂရိယညာနာတန်ပြုတ်ဒီလိုမှတ်ထားတယ် နော် ကိုရထားတဲ့မက်ကိုပြန်ဆင်ញင်တော့ကိုရထားတဲ့မက်ကကုသိုလ်ပြစ္ဆကရဉာဏ်နဲ့ပြန်ဆင်ញင်နိုင်တယ်ဆင်ញင်လို့ရတယ်အဲ့ဒီဆင်ញင်တဲ့ရဟနာဖြစ်တဲ့အတွက်သူက ကရိယာစိတ်ဖြတ်သွားတယ်ဆင်ញင်တဲ့ဉာဏ်ကပါလေမာကရိယာဉာဏ်တံပြုတ်ဒီလိုမှတ်ထားဒါကုသိုလ်နဲ့ပတ်သက်ပြီးတော့၃မျိုးဖြစ်ပုံဘုရားဟောတာနော် ကုသလောဓမ္မောအဖြာကရကဓမ္မတာအာရမဏပစ္စည်းနာပစ္စယောအရဟမက်ကဥဒ္ဓဟိတမဟုတ်လားမဲ့ရတယ်မက်ကနေမဲ့မဲ့မက်ကဝတိမဲ့ပိုရမက်ကဝတိဖြစ်ဖြစ်သွားတဲ့ကမက်ကံပစ္စဝကတိကိုရတဲ့မက်တရားတွေကိုပြန်ဆင်းတာဒါမျိုးမှတ်ထားမှာနော်အများကြီးပဲအိမ်မှာလည်းဟောသွားဒီလောက်ပဲတခုတခုနည်းနည်းစီတော့ပြောကြတော့မှတ်တော့ဒါတော့ဘုဒ္ဓတာအနေနဲ့ နောက်တစ်ချိန်ကုသိုလ်လုပ်တဲ့ကမကိုယ်မှာကုသိုလ်လုပ်ရင်အကုသိုလ်မဖြစ်အောင်နော်နောက်တစ်ချက်သွားကြအောင်အကုသိုလ်လုပ်ရင်အကုသိုလ်ဖြစ်တယ်ဒီမှာဘုရားဘာဟောတာလဲအကုသလောဓမ္မောအကုသလတာဓမ္မတာအာရမဏပစ္စိနာပစ္စယောအကုသိုလ်လို့ရင်အကုသိုလ်ဖြစ်တယ်။ဘာတွေဟောလဲ။ရာဂအတ္တာရိတိပိဏန္တရိနာအာရဘရာဂောဥပ္ပစ္စတိဟောချက်သားစားခြင်းနဲ့ ရငယ်လေးငှက်လေးငှက်သားငှက်မုံကြောပါကြောစားခြင်းနဲ့ကိုကိုယ်တိုင်တပ်ဖြတ်ပြီးစားတာစားနေတော့နှစ်သက်တော့အဲ့ဒါတွေကိုပြန်ဆင်ခြင်အာယုံပြုပြီးသဘောကျတပ်ဖြတ်နေတဲ့ချိန်နော်စားတော့တပ်ဖြတ်စားတော့နေတဲ့ချိန်နဲ့အာကုသို့ဒါကိုပြန်ဆင်ခြင်တော့လေဒီဟာကိုပြန်သားရနှစ်သက်နေတော့လေအာကုသို့ပဲတာနှစ်သက်ဆိုလောဘအာကုသို့လိမ့်တာအာကုသို့နော်တခါတည်းလူတက်တယ် ချိုးဖို့ကလူသားတာသဘောကျလူများသားတာသဘောကျနော်တတ်တယ်ဆိုမှဒါအကုသကံပဲသဘောကျတယ်တတ်ပြီးပြန်ပြီးစဉ်းစားတယ်သဘောကျဒါလည်းသဘောကျတယ်လောဘပဲလူသားတာအကုသကံသဘောကျတာလည်းလောဘဒါအကုသကြောင့်အကုသပြန်တခါတတ်လူတွေပတ်ပြီးတော့စိတ်မချမ်းသာဘူးလည်းဖြစ်မှာပါပဲဟိုကနိုင်ရတဲ့အချိန်တော့သဘောကျတယ်နောက်ဒါတွေပြန်စဉ်းစားပြီးတော့စိတ်မချမ်းသာဘူးဖြစ်မှာအဲ့ခါကျဒေါမနတဖြစ်တယ် နော်ဒေါမနတံဥပိစတိဒီလိုဟောတာအများကြီးပေါ့နော်ဒါလောက်ပဲကုသိုလ်ကြောင့်အကုသိုလ်ကြောင့်အကုသိုလ်ကြောင့်ပြုပြအကုသိုလ်အာယုံပြုပြအကုသိုလ်ဖြစ်တယ်ဒီလိုမှတ်တာအခါဒီအကုသိုလ်လုပ်ရင်းနဲ့အကုသိုလ်ကိုကြောင်းပြုပြီးတော့ကုသိုလ်ဖြစ်တာမျိုးတွေလည်းရှိတယ်။ဒါကြတော့ဘုရားပါအောင်လေအကုသလောဓမ္မောကုသလတဓမ္မတာအာရမဏပစ္စေနပစ္စေယောတိခာပဟိနေကိလေသေပိစ္ဆောခန္တီ သစ္ခာဆိုတာကကျင့်ဆဲပုဂ္ဂိုလ်သောတာပန်တရာဂနာဂဒီပုဂ္ဂိုလ်သစ္ခာပုဂ္ဂိုလ်၃ယောက်ခေါ်တယ်သောတာပန်လည်းသောတာပန်ဖြစ်ပြီးနောက်ပိုင်းသောတာပတိမဲ့ရမယ်ဖို့ရမယ်ဘဝင်နိုင်ငံခြားဝိတိဆုံးသွားနောက်တာပစ္စကနာဝိတိဖြစ်တယ်အဲ့ဒီပစ္စကနာဝိတိပစ္စကနာဉာဏ်နဲ့ကိုရထားတဲ့သောတာပတိမတ်ကိုဆင်ញုံရနော်ဒီသောတာပတိမတ်လည်းဆင်ញင်လို့ရတယ် အဲဒီသောတာပတ္တိမဲ့ကနေပယ်သွားတဲ့ကိလေသာကိုဆင်ညာငါဘာကိလေသာပယ်ပြီးပါပြီဒါတော့အခုကတော့အကုသိုလ်ဆိုတော့ပယ်ပြီးတဲ့ကိလေသာကိုဆင်ညာတာသောတာပန်ဆိုဒိဋ္ဌိနဲ့ဝိသေကဟောငါဒိဋ္ဌိနဲ့ဝိသေကပယ်သွားပြီဒီလိုဆင်ညာလိုက်တာအဲ့တော့ဒိဋ္ဌိနဲ့ဝိသေကိစ္စကိလေသာကအကုသိုလ်ပဲနောက်ဆင်ញင်တဲ့ပစ္စကနာညာမကုသိုလ်ညာနာတံပြုံးပဲနော်ဒါကကုသိုလ် ဒါကကြတော့အရိယာပုဂ္ဂိုလ်ဒါကလည်းဒီတိုင်းပဲနာကလည်းဒီတိုင်းပဲနော်ကိုပယ်ထားတဲ့ကိလေသာပြန်ပြန်ဆင်ခြင်တာနော်ပယ်သွားတဲ့ကိလေသာတွေကအကုသိုလ်ဆင်ခြင်တဲ့ဉာဏ်ပိဿကနာဉာဏ်ကမာကုသိုလ်ဉာဏ်နဲ့တံပြုံးအကုသိုလ်ကြောင့်မအကုသိုလ်ဖြစ်တယ်အကုသိုလ်အရင်ကုသိုလ်ဖြစ်တယ်ဒီလိုမှတ်ထားမယ်အကုသိုလ်အကြောင်းပြုပြီးတော့အပြာကတာဖြစ်တယ်ယဟန္တာပုဂ္ဂိုလ်များလည်းနောက်ဆုံးဆုံးသက်ပယ်တဲ့ ကိလေသာတွေဆင်ញင်လာပဲကာမရာရူပရာဂတို့အရူပရာဂတို့ယဟနာဖြစ်မှာပဲတယ်ဥဒိစ္စမာနနော်ယဟနာဖြစ်မှာပဲတယ်ဒါပြစ္ဆောကနာညာနဲ့ဆင်ញင်လိုက်တာနော်ခုနကိလေသာတွေကြတော့ကာမရူပရာဂအရူပရာဂကိလေသာတွေမာနရောဥဒိစ္စဒါကိလေသာတွေဒီဟာကဒီကိလေသာတွေအချွတ်မပယ်လိုက်ပြီးဘာနဲ့ဆင်ញင်တော့ပြစ္ဆောကနာညာယဟနာကြတော့ မာဂရိယညာဏတံပြောပေါ့နော်ကရိယာစိတ်ဆိုဒီမှာပြာကတအာပြာကတအကုသိုလ်အာယုပြုပြီးတော့ပြာကတဖြစ်တယ်အကြောင်းဘုရားကဘာဟောလဲအကုသလောဓမ္မောအပြာကတတာဓမ္မတာအာရမဏပစ္စေနာပစ္စေယောအရဟပိနေကိလေသေပစ္စောကံတိယဟနာပုဂ္ဂိုလ်သူပယ်ပြီးတဲ့ကိလေသာပြန်ပြီးတော့ပစ္စောကနာညာနဲ့ဆင်ញင်တဲ့အခါမှာ အကုသိုလ်အာယုံပြုပြီးပြာကပြဖြစ်တယ်ဒီလိုဟောသွားနော်နောက်တစ်ခုသွားကြအောင်နောက်တစ်ခုကဘုရားကဗျာကရ၃မျိုးဟောတယ်ဗျာကရောဓမ္မောဗျာကရဓမ္မတာအာရမဏပစ္စေနပစ္စယောအဲ့ဒီမှာပါလဲဒီထဲမှာတော့အစင်မြင်တာတွေအရင်ပြောသွားတယ်ပေါ့နော်ဟုတ်လို့ကကိုနားလေနေရာလေးအရင်ဒီမှာတင်ပြတယ်ဘုရားတော့ဒီမှာတော့အရာဖလံပစ္စယကရယန္တာပုဂ္ဂိုလ်က သူ့ရဲ့အရတဖို့ကိုပြန်ဆင်ញင်နိုင်တဲ့ပစ္စကနာညာနဲ့အရတဖို့ဆိုတာကဖို့စိတ်ဒါပြကတာနောက်ကပစ္စကနာညာဆိုတာလေဒီသူကတရားဝဲချင်းခေါ်သွားတယ်ဘုရားကနော်ပစ္စကနာညာယန္တာရဲ့ပစ္စကနာညာကမာဂရိယညာနာတံပြုတ်ဖြစ်တယ်ပြကတာရဲ့တစ်ခုလို့အရတဖို့လည်းပြကတာနောက်ကဆင်ញင်တဲ့ပစ္စကနာညာမာဂရိယညာနာတံပြုတ်ကလည်းပြကတာပေါ့နောက်နိဗ္ဗာန်ကိုလည်းဆင်ញင်တယ် ယဟနာဘုရားသူရထားတဲ့နိဗ္ဗာန်ကိုဆင်ခြင်လို့ရတယ်နိဗ္ဗာန်ဆိုတာလည်းဒီမှာကြည်လာခုနပြာကရာတရားတွေမှာပါတယ်နော်ပြီးတော့ဆင်ញင်တဲ့ပြစ္ဆကရာဉာဏ်ပါကရိယာဉာဏ်တံပြုတ်တာလဲပြာကရာဒါကြောင့်ပြာကရာအာယုပြာကရာဖြစ်တယ်နောက်ဗြဟ္မဒီမှာယူပါယုံဒီစကုဉာဏ်ကဒါလေးဟောတာအဲ့ဒီမှာဘုရားပါရူပါယနာစကုဉာဏတအာယု၅ပါးပေါ့နော် အာရမဏပိစေငါပြတတရဏသောတာဝိညာဏတ္တဒီအစစ်အာယုံအကြောင်းပြုပြီးဒီမြင်သိစိတ်ဖြစ်တယ်အဲဒီနောက်ကစေတသိက်တွေပါမလားဒီမှာတော့ဒါစိတ်ဖြစ်တော့စေတသိက်ကပါတယ်ဘာလို့ပါဠိတိတံမဟောတော့ဒီမှာတော့ရူပယနာသက္ခဝိညာဏတ္တအာရမဏပိစေငါပြတရားဟောတာတတရဏသောတာဝိညာဏတ္တအာရမဏပိစေငါပြီးတော့ခန္ဓာယနာခန္ဓာဝိညာဏတ္တ ဇေဝရတယနာဇေဝဝိညာဏတဗုဒ္ဓဘာယနာကာယဝိညာအာရမဏပစ္စည်းနာပစ္စည်းရောဤလိုက်ရူပယုံတတံခန္ဓာရတဗုဒ္ဓဝတ္တယုတ်တရားတွေဒါကရဆိုယုတ်တရားတွေနာမကုဏယုတ်ချနော်ပြီးတော့နောက်သက္ခုဝိညာဉ်တွေသောတာဝိညာဉ်စေခန္ဓာဝိညာဉ်တွေဇေဝဝိညာဉ်စေကာယဝိညာဉ်တွေဒါကဝိပဿစိတ်တွေနော်ဝိပဿစိတ်တွေဖြစ်တဲ့အတွက်ဗျာကရပဲဗျာကရအကြောင်းပြုပြီးတော့ဗျာကရအာယုဗျာကရဖြစ်တယ်ဆိုတော့ဒါကိုပြောတယ်ဒါတွေကိုနားလည်ထားမယ်နော် နောက်နောက်တစ်ခုကအပြာကတော့ဓမ္မောကုသလတဓမ္မတအာရမဏပစ္စေနပစ္စယောအဲ့ဒါကြတော့ဘုန်းကြီးစင်တန်းရေးထားပါတယ်တိခါဖလံပစ္စဝခန္တီတိခါဆိုခုနပြောခဲ့ပြီတိခါပုဂ္ဂိုလ်တွေဆိုသောတာပန်သရကနာဂံပုဂ္ဂိုလ်တွေသောတာပန်လည်းသူရထားတဲ့သောတာပတ္တိဘုရားဆင်ញင်လို့ရတယ်နိဗ္ဗာန်ဆင်ញင်လို့ရတယ်သရကလည်းသူရထားတဲ့ဘုရားဆင်ញင်လို့ရတယ်နိဗ္ဗာန်ဆင်ញင်လို့ရတယ် အနာဂံလည်းသူရတာတဲ့ဖို့ဆင်ញုံလို့ရတဲ့နိဗ္ဗာန်ဆင်ဖို့လို့ဆိုတာကဝိပဿစိတ်တွေပေါ့နော်နိဗ္ဗာန်ဆိုတာပြကြတာနိဗ္ဗာန်ဆိုတာဒီမှာပြကြတာတရားဝိပဿကလည်းပြကြတာတရားနော်အဲ့တော့ဆင်ញင်တယ်ဆိုတာကဒီဖို့လို့နိဗ္ဗာန်လို့ဆိုတာပြကြတာတရားဆင်ញင်တယ်ဆိုတာဘာနဲ့ဆင်ញင်လဲဆိုတော့တောတာပန်တရာကနာဂံကြတော့မာကုတ္တဉာဏ်တံပြုံးနဲ့ဆင်ကျက်တာနော်အဲ့လိုမှတ်ထားအကြောင်းအဲ့ဒါကုသိုလ်ပဲ နောက်ဘုရုဇဉ်ပုဂ္ဂိုလ်များအခုဝိပဿနာရှုနေတယ်သောတာပန်တရာဘုကဝိပဿနာရှုနေတယ်ကိုမျက်စိလေးပေါ်မှာမျက်စိနဲ့ဆင်းရူပအောင်တိုက်ဆိုင်လာရင်ကိုရောက်နေတာမျက်စိမှာရောက်နေမျက်စိကိုရှုနေစာတော့ကမြောင်နတ္တတစ်ခုခုမြောင်ရှုပါအစင်းယူပါမျိုးစိတ်ကရောက်နေစိတ်မှနေစာတော့ကနတ္တမြောင်ရှုအဲ့ဒါမာကုသညာနတ္တမျိုးစိတ်လေးကဝိပဿနာရှုတာနော်ဒီ ဒီမျက်စိတို့အဆင်းယူပါယုံတို့ကပါလေအမြာကရတရားပဲရုပ်တရားနောက်ကဝိပဿနာရှုတဲ့မာကုသိုလ်ဉာဏ်သံပြုတ်စီတယ်ပါလေကုသိုလ်တရားဒါကိုပြောတယ်အဲဒီလိုအကြောင်းယောတာအကြောင်းဒါကျိုးရှုတာကနော်အကြောင်းအကျိုးတွေအဲနောက်တစ်ခုသွားမယ်အမြာကရကိုအာယုံပြုတ်ပြီးတော့အကုသိုလ်ဖြစ်တယ်ဟောမရှုမှန်ရင်လေကိုမျက်စိလေးကိုตาရနော်ချေမှုန့်နေမင်္ဂလေးတွေလူငယ်လေးတွေဆိုမျက်စိမျိုးမျိုးချေမှုန့်ဟုတ်လားကာလာရင်းနဲ့ချေမှုန့် မျက်တော်ကိုယ်လိုက်ဖြောင်းလိုက်ဟုတ်လားတာလို့မဆုံးနိုင်ကိုမျက်စိကိုလည်းနှစ်သက်တာပဲကိုအဆင်းအကိုရုပ်လေးကိုလည်းနှစ်သက်တာပဲနော်အဲဒါမမှတ်ရင်တော့မျက်စိလည်းตาရနှစ်သက်တာနားလည်းตาရနှစ်သက်တာလူပေါင်းတတော်ကဏ္ဍရတာဘုရားပေါင်းဒီအကုန်နှစ်သက်တာသကုသောတာကဏ္ဍစေဝကာယကလည်းရုပ်လူပေါင်းတတော်ကဏ္ဍရတာကလည်းဘုရားပေါင်းကလည်းရုပ်ပဲအဲ့ဒါပြကတာပဲ ဓာရီပေါ်မှာตาယာနှစ်သက်မရှိမှရင်ตาယာနှစ်သက်တာตาနှစ်သက်ရင်လောဘဒါအကုသိုလ်တရားပဲနော်ဒီအချင်းကိုမြင်လဲရတဲ့အတွက်မကျင်တတ်ဘူးသူ့မျက်စိကိုမြင်ရတဲ့အတွက်မကျင်တတ်ဘူးကိုယ်မျက်စိကိုကြည့်ပြီးမလားမဖြစ်တော့မကျင်တတ်ဘူးဒါမျိုးတွေပေါ့နော်အစင်းကြီးပါဘူးတစ်ခုကြည့်ပြီးမကျင်တတ်ဘူးမနှစ်သက်ဘူးနော်ဒါမျိုးတွေလည်းရှိတယ်ဟောနှစ်ခုထပ်အာယုံပြုရေးตาယာနှစ်သက်တာမตาယာမနှစ်သက်နော်ဒါမှလေးထက်တော့ နှစ်သက်တာမသက်ရပါပြီဒီတိုင်းပဲထားလိုက်တော့ခလနာပြင်းတော့ဒါတော့ဒီအဓိပ္ပာယ်ပဲပြန်ပြောတာပါပဲဒီဆရူပအောင်တတော်ကအာယုံပြုတ်ပြီးတော့တာယာနှစ်သက်မှုဖြစ်မယ်အဲ့ဒါကိုဘုရားကဘာဟောသွားလဲဆိုတော့ဒီအပြောက်တော်ဓမ္မဝကုသလဓမ္မတာအာရမဏပိစိဏပြေဆက်ခုံအတ္တရေတိပိဏန္တအာရဘာရာကောဥပိစတိပြီးတော့သောတံခါနာစေဝကာယံဥပေတ္တိကံနေရတိဖုဒ္ဓဘိုင် နေရာတွေအာယုံပြုပြီးတော့ဗာပြလဲตาရတယ်ตาရတော့ဗာပြရာကဖြစ်ဒါဟောပါတော့ဘုန်းကြီးတို့ဒီအာယုံနေရတော့တွေ့နေမှာပဲအာယုံ6ပါးတွေ့နေမှာတွေ့နေတဲ့ကမှာအမတ်တတိရှိနေရင်ကုသိုလ်ဖြစ်မယ်အမတ်တတိမရှိရင်တော့ကုသိုလ်အကုသိုလ်ဖြစ်မယ်ဒီနေ့ဒီလောက်နဲ့သိညမယ်နော်ဘုရားဒေါက်တာတရားတော်ဟောပြရှိလို့ဒီနေ့ဟောပြောဆုံးဆုံးမတွေတရားတော်များကိုကြားနာရကြားတဲ့အတိုင်းလိုက်လာရှင်းကြအထောက်နိုင်ကြသဖြင့် မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။